ခန်းကြီး36အငယ်1မှ30ဟေဇကိမင်းကြီးနန်းဆန်၄နှစ်တွင် အာရှုရိရှင်ဘီင်တနာခရိတ်တီယူဒပြည်၌ခိုင်ခံ့သောမြို့ရှိသမျှတို့ကိုစစ်ချီ၍လုတ်ကြံပြီးလျှင်ယာဘရှာခတ်ကိုခံထား၍များစွာသောဘူချီနှင့်တကွလာခိရှမြို့မှယေရုရှလင်မြို့ဟေဇကိမင်းကြီးထံသို့စေလွှတ်လေ၏ထိုဘူချုပ်မင်းသည်ရောက် ခဝါသည်ဤလေနားမှာရှောက်တော်လန်းအထက်ရေကန်ပြွန်ဝ၌ရက်နေ၏ထိုအခါဟိလခိသားဖြစ်သောနန်းတော်အုပ်အေလျာကိန်စီတော်ကြီးရှေဗနအာတတအတွင်းဝန်ယောအာတို့သည်သူထံသို့ထွက်ပြေးလျင်ယဘရှခက မဟာအရှင်မင်းကြီးအာရှုရိရှင်မြင်းသည်ဟေဇကိကို မိန်တော်မူသည်ကသင်ခိုလုံသည်ဖြင့်ခိုလုံရာကအဘယ်သို့နည်း စစ်တိုက်လောက်အောင်ဉာဏ်တတ္တိ အစွမ်းတတ္တိနှင့်ငါပြည့်စုံသည်ဟု အချီးနှီးသော စကားကို သင်ဆိုပါသည်တကားငါကိုပုံကန်ခြင်းဟာအဘဲသူကိုကိုးစားသနည်းကျိုးသောကျူလုံးတောင်ဝေးဒီဟုသောအေဂရုပီကိုကိုးစားပါသည်တကားထိုကျူလုံးသည်မှီသောသူ၏လက်ကိုဖောက်၍ရှို့သွားလိမ့်မည်ထိုသောအေဂရုမင်းကြီးဖာရောဘီရင်သည် မိမိ၌မှီသောသူအပေါင်းတို့ကို ပြုလိမ့်မည်။တင်တို့ကငါတို့သည်ငါတို့၏ဘုရားသခင်ဒါရုဘုရားကို ကိုးစားသည်ဟု ဆိုပြန်လျင်ဟေဇကိသည် မြင့်သောအယတ်ဌာနနှင့်ရစ်ပလင်တို့ကိုပယ်၍ဤမည်သောရစ်ပလင်ရှိ၌သာကိုးွယ်ရမည်ဟုယူဒပြည်သူယေရုရှလင်မြို့သားတို့ကိုမှားထားသဖြင့်တင်တို့ပြင်းမှားသောဖျားဖြစ်သည်မဟုတ်လောတို့ဖြစ်၍ယခုတွင်ငါသခင်အာရှုရိရှင်မြင်၌ အာမခံတို့ကိုအပ်ပါလော့တင်၌မြင်းစည်းသူရဲ့လုံလောက်အောင်ရှိလျင် မြင်းနှထောင်တို့ကိုငါပေးမည်တင်သည်ငါသခင်ဤကျွန်တို့တွင် အငယ်ဆုံးသောဘူကိုအပေသို့လှန်နိုင်မည်နီအဂရုပြီမယထာများမြင်းစည်းသူရဲ့များကိုရမည်ဟုယုံပါသည်တကားသာဝရဖျားဤအခွင့်မရှိဘဲဤပြီကိုဖျက်ဆီးခြင်းငါငါလာသလိုထိုပြီကိုတွား၍ ဖျက်ဆီးလောဟုသာရဖျားသည်ငါအားမိန်တော်မူပြီးဤအကြောင်းအရာများကို ပြန်ပြောကြလောဟု ပြောဆို၏အငယ်7မှ22ထိုအခါအေလျကင်ရှေဘနယောအာတို့ကရှုရိဘာသာစကားအပြင် ကျွန်တော်တို့အားအမိန့်ရှိပါလောထိုစကားကိုကျွန်တော်တို့သည် နားလည်ပါ၏ မြို့ရိုးပေါ်မှာရှိသောသူတို့သည်ကြားရအောင်ယုဒဘာသာစကားအားဖြင့်အမိန့်မရှိပါနှင့်ဟုယာဗရှာခကိုဆိုကြလျှင်၊ယာဗရှာခက၊ငါ့သခင်သည်သင်၏သခင်နှင့်သင့်အားသာဤစကားကို ပြောစေခြင်းငှါငါ့ကိုစေလွှတ်တော်မူသလော။မြို့ရိုးပေါ်မှာထိုင်လျက်သင်တို့နှင့်အတူမိမိတို့မစင်ကိုစား၍ မိမိတို့ရေဟောင်းကိုတောက်ရသော သူတို့ရှိရာသို့စေလွတ်တော်မူသည်မဟုတ်လောဟု ဆိုပြီးလျှင်ယာဘရှာခသည်ထ၍ယုဒဘာသာစကားအားဖြင့်ကျဲသောအတန်နှင့်ကြွေးကြော်လျက်မဟာအရှင်မင်းကြီးအာရှုရိရှင်ဘုရင်၏အမိန်တော်ကိုနားထောင်ကြလော့ရှင်ဘုရင်မိန်တော်မူသည်ကားဟေစကိသည်တင်တို့ကိုမလှည့်စားစေနှင့် သူသည်တင်တို့ကိုကယ်ယူခြင်းငှာမတတ်နိုင် ဟေစကိကသာရဖျားသည်ငါတို့ကိုဧကံအမှန်ကယ်ယူတော်မူမည်ဤမြို့သည် အာရှုရိရှင်မြင်းလက်သို့ မရောက်ရဟု ဆိုသဖြင့်ဒါရဖျားကိုမကူစားစေနှင့် ဟေဇကိစကားကို နားမထောင်ကြနှင့်အာရှုရိရှင်မြင်းမိန်တော်မူသည်ကငါနှင့် မိတ္တဟာယဖွဲ့ကြငါထံသို့ ထွက်လာကြတင်တို့ပြည်နှင့်တူသောပြည်သည်ဟုသော ဆန်စပါးစပြည့်နှင့်ပြည့်စုံသောပြည်မုံနှင့်စပြည့်ဥယျာဉ်များသောပြည်သို့တင်တို့ကို ပို့ခြင်းငှာငါမလာမီတိုင်အောင်တင်တို့သည်ကိုစပြည့်ပင်၏အတီးကိုတင်မောတဖမ်းမီအတီးကိုစား၍ကိုရေကန်ကရေကိုတောက်လျက် နေကြဦးလောဟေဇကိကသာရဖျားသည်ငါတို့ကိုကယ်ယူတော်မူမည်ဟုမဖျားယောင်းစေနှင့်အပြီပြီသောဖျားတို့သည် မိမိတို့ပြည်များကို အာရှုရိရှင်ဘုရင်လက်မှကယ်လွတ်ကြပြီလောဟာမပြည်၏ဖျားအာဘတ်ပြည်၏ဖျားတို့သည်အဘယ်မှာရှိကြသနည်းသေဖရက်ဝင်ပြည်၏ဖျားတို့သည်အဘယ်မှာရှိကြသနည်းသူတို့သည်ရှမာရိပြည်ကိုငတ်လက်မှကယ်လွတ်ကြပြီလောထိုအပြည်ပြည်သောဖျားတို့တွင်အဘယ်မည်သောဖျားသည်မိမိပြည်ကိုငတ်လက်မှ ကယ်လွတ်ဘူးသည်။ဒါဝရဖျားသည်ယေရုရှလင်မြို့ကိုငတ်လက်မှအဘယ်သို့ကယ်လွတ်နိုင်မည်နည်းဟုဆိုလေ၏ယူဒလူတို့လည်းစကားတခွန်းကိုမျှမပြန်ဘဲတိတ်ဆိတ်စွာနေကြ၏အကြောင်းမူကားပြန်မပြောနှင်းဟု ရှင်မင်းအမိန်တော်ရှိသည်ထိုအခါဟိလခိသားဖြစ်သောနန်းတော်အုပ်အေလျာကိစီတော်ကြီးရှေဘနတ် အာတသားအတွင်းဝန်ယောအာတို့သည်မိမိတို့အဝတ်ကိုဆုပ်လျက်ဟေဇကိမင်းထံသို့လာ၍ယာဘရှာခစကားကိုကြားလျှောက်ကြ၏